ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မာယုံ ကြီးဘော်တွင်31ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတက္ကပညာတုတ်တံအမှတ်နှစ်တရားတော်အာရုံအာရုံအရင်မနေ့ကလည်းပြောခဲ့အာရုံအရင်ခန္ဓာကိုယ်ကြီးပဲသွားနေတယ်လို့မနေ့ကပြောလိုက် နေလိုက်တဲ့ခါကျတော့ဓမ္မတွေအဖြစ်ထွက်ကြတယ်တညီတညွတ်ထဲတရားဌာနကိုနောက်တလမ်းမှမဆုတ်ခဲနဲ့ရှေ့စီတိုးသွားနေတယ်ဆိုတာလွဲကြသေးလားတရားဌာနကြီးရဲ့ရှေ့တိုးသွားနေတယ်ဆိုတာကတရားနာရင်လည်းထိုင်နေကြတာပဲထိုင်ရင်သွားနေတယ်ဆိုတာကိုသဘောကျထိုင်ရင်သွားတဲ့ဓမ္မတွေအရှင်းရှားပါပဲ။ ထိုင်ကြတဲ့ထိုင်လေကနီးတယ်လို့ဆိုရမှာပဲသုတ်တန်နဲ့မနီးဘူးလားနီးပါဘူးထိုင်လာထိုင်ကြတဲ့ထိုင်လေကနီးထိုင်လေတဲ့တရားဘာဆုံးကဘုံဘုံနီးတယ်ဆိုတော့ဥစ္စာလေဒကာဓမ္မတွေသိပြီးသားဖြစ်ပါလိမ့်မယ်အဲ့ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေနိုင်တရားမှလမ်းကြီးသွားနေတဲ့ပုဂ္ဂိုလ်ဟာတဘောကတဘောကကူးပြောင်းတာလည်းရှိ တဘောကတဘောမကူပြောင်းတာလည်းရှိတယ်လို့နှမျိုးမှတ်ကြတယ်ဘယ်နှမျိုးမှတ်ကြတဘောကတဘောကူပြောင်းတာကတမျိုးတဘောကတဘောမကူပြောင်းတော့ဘူးဒီဒုက္ခပြီးရင်နောက်ဒုက္ခမဆက်တာကလည်းတမျိုးလို့မှတ်လိုက်စမ်းဘယ်နှမျိုးရှိပါလဲနှမျိုးရှိတယ်ဆိုတော့ရှင်းရှင်းလင်းလင်းမှတ်ပြီးဒီကရတရားဓမ္မတွေထားရင်သိဖို့တတ်ပါလိမ့်မယ် ဝါကူးတယ်ဆိုတာကဒီဘဝကသုတိဘောဘဝပြိတ္တိဒါဘဝကူးတယ်ပေါ့သဘောကျကြသုတိဒီပြိတ္တိလာတာဘာခေါ်ကြဘဝကူးတယ်လို့ဆိုတော့သေချာမှတ်ဟောဒီဘက်ကတရားဓမ္မတွေနောက်ဆုံးပြီးပြေးလာလို့ဒီနေရာမှာခန္ဓာကိုယ်သွန့်မရဆိုတာသုတိပါပဲ သုတိဝိကာလဖျားဆိုသုတိစိတ်ချုပ်ပြီးဒီကာလသွားတဲ့အခါမှာပရိသေစိတ်လာတယ်လို့ဆိုတာကဘဝကူးတာလို့ခေါ်တယ်။သဘောကျ။ဘဝကူးတာဆိုတော့သုတိဝိပရိသေလာတာဘာခေါ်ကြမလဲ။သုတိဝိပရိသေလာတာဘုရားဘဝကူးတဲ့ဘယ်ကိုရှင်းပြီး ပြောရလို့ရှိရင်ဖြင့်သစ္စာနဲ့ပြောမှပုံကိုရှင်းမယ်လို့မှတ်ကြကြမှာနော်။သိရတာဒီသုတိစိတ်ကိုခေါ်တဲ့အဲ့ဒီသုတိစိတ်ကဘာသစ္စာလို့မွေးရင်တဘွယ်လုံးမနဲ့ဖြေကြ။ဒုက္ခသစ္စာ။သေချာမှတ်ကြပါဒကာရမတို့သုတိစိတ်ကဘာပါလိမ့်။ဩဒုက္ခသစ္စာ။သုတိဇောနံဆိုတဲ့အတိုင်းနဲ့ခန္ဓာနံပေတော့ ခန္ဓာကြီးပြည့်စည်ခြင်းပါပဲသူ့ဘာသစ္စာခေါ်ကြမှတ်ထားကြပါမှတ်ထားကြပါဒကာရမတို့ဘောကူခင်ဗျားတို့အာရုံတုတ်တဲ့နေတာကဘောကူကောင်းဖို့ဆိုပြီးအမှန်ပြောလေဆိုလေရှိပါတယ်ဘောကူကောင်းဖို့ဆိုပြီးပြောလေဆိုလေရှိပါတယ်ဒုတိယဒီဘောအဆုံးလို့ဆိုရင်လွဲလားဒုတိယဘာပါလဲ ဒီဘဝအဆုံး၌သုတိဘာသစ္စာပါလိမ့်ဒုက္ခသစ္စာဩဒုက္ခသာပိရဏသောသင်္ကတသောသန္တပတ္ထောဝိပရိဓမ္မသောဆိုတဲ့အတိုင်းပဲတရားဓမ္မတို့နာကနာနားနေရတဲ့တွေ့ဩဒီဒုက္ခသစ္စာကြီးဖြင့်ဒီဘဝချရပြီဆိုပြီးကြတော့သုတိပြီးတော့ချာဆိုပြိတ္တိကပေါ် ပရိသေတွေကလည်းဘုရားကဟောပြန်တယ်ကခင်ဗျားတို့တွေ့ရမှာကဇာတိပိဒုက္ခသစ္စာဇာတိပိဘယ်နဲ့ဆိုဒုက္ခသစ္စာဩတရားတော်ကတဘောကတော့တဘောကူးလိုက်တော့တဘောဆုပ်ရခဲ့ရတာကလည်းဒုက္ခသစ္စာတဘောပြန်ပြီးဒီကာလပို့ပယ်ရတာကဒုက္ခသစ္စာတဘောကူးရတဲ့တရားတော် ဘွာကူကောင်းရပါရဲ့လားလို့မေးလိုက်တယ်စဉ်းစားပါစဉ်းစားပါဒကာဓမ္မတို့ဒီတရားကောင်းအောင်ဟောတာမဟုတ်ဘူးဒကာဓမ္မတို့သိဖို့မှတ်ဖို့ဒီလမ်းဒီကံကိုမသွားကောင်းဘူးဆိုတော့သိဖို့ကိုသေသေးချာချာဟောနေတယ်ဆိုတော့မှတ်ကြစမ်းပါနော်သုတိယကသစ္စာပါလေဒါသုတိကဒုက္ခသစ္စာ သူတို့ရဲ့ကြုံပြီးဒီဝခန္ဓာကြီးကြည်လင်္ကာတို့ဤမြေကြီးတဲ့မြုပ်ပြကဲကြည်လင်္ကာတို့အစဖြစ်ပါတယ်သုတိဝိနေကာလကဓမ္မတို့ဤခန္ဓာကသစ္ခာပုဂ္ဂိုလ်ဖြစ်အောင်အကျိုးစားခဲ့လို့ရှိရသုတိပိပြိတွေလာပါလိမ့်မယ်မလာဘူးလာတာပါသစ္စာဩော်ဒါဖြင့်ဘုန်းကြီးတို့ဓမ္မတွေနိုင် ဒုက္ခသစ္စာနဲ့ခေါ်ပြီးဒုက္ခသစ္စာနဲ့ပြန်ပေါင်းရတယ်ဆိုရင်လွယ်ပါ့မလားဒုက္ခသစ္စာနဲ့ခေါ်ပြီးဗာနဲ့ပြန်တွဲရတယ်ဒါဘဝကူးတာဒီဘဝဒီဘဝကူးသွားတယ်လို့ပြောင်းသွားတယ်လို့ဆိုတဲ့လောကပြောထုံးစံပေါ်လေခိုင်းငဃာဓမ္မတွေဘယ်သစ္စာကဘယ်သစ္စာပြောင်းပါလဲဒုက္ခသစ္စာ ဒုက္ခသစ္စာကဒုက္ခသစ္စာပြန်တော့ကောင်းတယ်လို့ဆိုလို့ရပါမရပါဘူးဒါဖြင့်ကျင်ကြဆင်ကြပါအောင်ဆိုတာကိုသတိပေးလိုက်ပါတယ်ဘယ်လိုသတိပေးပါလဲဒီဒုက္ခသစ္စာပြီးတော့ဒီဘက်ကဇာတိဒုက္ခသစ္စာမလာဘဲနဲ့ဇာတိချုပ်တဲ့နိရောဓသစ္စာလာမယ်ဆိုလို့ရှိရင်ဖြင့်မကောင်းဘူး ဒါကဒုက္ခသစ္စာလားသွန်ပြစ်ခဲ့ပါရောဒကာယမတို့ဒီဘက်မှာဒုက္ခသစ္စာဆိုတဲ့နိဗ္ဗာန်ရောက်ပါတယ်သဘောကျကြဒါဖြင့်ဒကာရမတို့စဉ်းစားပါအလုံးကာရမတွေခမောင်းတို့စဉ်းစားကြည့်ပါတကူသောဒုက္ခသစ္စာကတကူသောဒုက္ခသစ္စာပြန်လာတာတော့အမြန်များထွက်သေးသလားအလုံးကာရမတွေအမြန်များထွက်သေးလားစဉ်းစားပါ တကူတော်ဒုက္ခသစ္စာပြီးနောက်တကူတော်ဒုက္ခသစ္စာလာရတယ်ဆိုတဲ့ကနတ်ဒုက္ခသစ္စာလာလည်းအမြင့်ထွက်ပါဘူးယမဒုက္ခသစ္စာလာရောအမြတ်မထွက်တာကြီးပဲသစ္စာဉာဏ်နဲ့သေချာကြည့်ပြီးနာပါလို့သတိပေးလိုက်တယ်။ဘာဉာဏ်နဲ့နာရမလဲ။သစ္စာသိတဲ့ဉာဏ်နဲ့နာစမ်းပါဆိုတာကိုကောင်းကောင်းမြည်သိပေးနေတယ်ဆိုတာမှတ်သားမှာ။ဒါဖြင့်ဘုရားကူးရတာဒီ အမြတ်ထွက်သလားတဲ့အရှုံးထွက်သလားဆိုတာစဉ်းစားကြအရှုံးထွက်တယ်ဆိုတာသိကြကြဒါဖြင့်ဘဝကူးတာနဲ့မကူးတာဘယ်ဟာကောင်းလဲဒါဖြင့်ဒကာရမတို့ဩဘုငကိုကမသိခင်တုန်းကတော့လူဘကသုတေမနေတယ်ရလို့ရှင်းဖြင့်နတ်ဘဝရောက်ရင်ကောင်းလေကြွဇမဘဝကောင်းရောက်ရင်ကောင်းလေကြွ ဒါကိုပဲဓမ္မတွေတောင်းတနေတော့အဲ့ဒါသစ္စာညာမရသေးခင်ကဖြစ်တဲ့အဝိဇ္ဇာဤဆွမ်းရည်တတ္တိတဏှာဤဆွမ်းရည်တတ္တိကြောင့်ထင်တဲ့ထင်လုံးတယ်လို့အလုံးမှတ်လိုက်ကြတယ်သဘောကျကြသူဒီလူပြိတွေမလာတာအကောင်းဆုံးမဟုတ်လားဘယ်အကောင်းဆုံးပါလဲ သုတိဝေပရိသေမလာတာအကောင်းဆုံးပဲသုတိဝေပရိသေလာခဲ့လို့ရှင်သုတိပါသစ္စာလာရပရိသေကဩဒုက္ခဆုံးပြီဒုက္ခရတယ်ဆိုတော့ဒကာဓမ္မတို့တကူသောရေဟုတ်ထမ်းပြီးဒကာလားကိုယ်တော့နောက်တော့ပြန်ထမ်းရတယ်အရင်လိုလေးမြဲလေးမယ်ဆိုတဲ့ဥစ္စာညင်းဖို့လိုသေးလားအဲ့ဒါကြောင့်ယနေ့ချင်းချင်းလင်းလင်းပဲဒကာဓမ္မတွေသတိပေးပါတယ် ဘဝကူးဆိုတာအမတန်ဆိုးရပါတယ်ဘယ်လိုဆုံးဖြတ်ချက်ချရအောင်ဘဝကူးဆိုတာအမှန်ဆုံးဖြတ်ချက်ချလေလေနင်းနာလေလေဆိုတာကျင့်တတ်ကြဘူးဒါပြန်ဃာကမတို့နောက်ကိုကျင့်ကြံပါအောင်ဆိုတာကိုကြီးကြီးကျယ်ကျယ်ပဲသိပြလိုက်ပါလေဘဝဥပအောင်လို့မလုပ်ပါနဲ့တော့သဘောပါကြဘဝဥပအောင်ဆိုတဲ့ဥစ္စာကြီးဩ ဘယ်ဘောသဘောကတဘောကူးတယ်ဆိုတဲ့ကွာသုတိနဲ့ပြိဋိဆက်တာပဲလို့ဆိုတော့ရှင်းလက်ကြဘာနဲ့ဘာဆက်ပါလဲသုတိဘာဒိသပြိဋိကတဘောကူးတာပဲတဲ့ဓမ္မတွေစဉ်းစားကြည့်ဥက္ကမောင်းကြီးဘယ်ဟာကြိုက်တုံဒီနှစ်ခုနောက်ကဓမ္မတွေဘယ်ဟာများကြိုက်ကြ အဲဒီမကြိုက်တာလေးတလုံးဘုန်းကြီးကယနေ့တရားစစရင်မကြိုက်တဲ့တလုံးလေးရတာကိုပဲအမှန်ဝမ်းသာပြီးတော့အောင်းမိတ်ဆမ်းပါဒကာဓမ္မတွေပြန်သုတိလဲပေးရတာလဲဒုက္ခသစ္စာမမကြိုက်တော့ပါဘူးနောင်ဘဝဥပရိသေဆိုတာလဲဇာတိပိဒုက္ခသစ္စာလို့ဘုရားကလည်းဟောကိုယ်ကိုယ်တိုင်နေခဲ့ရတာလဲအမှန်ကျင့်နေတော့ကြောင့်ဒါကမကြိုက်ပါဘူးဆိုတဲ့ကွာဘင်းများကအတော်ကျင်တတ်ပါဘူး ဘောပါကြ။ဘာကြောင့်တော့ကျင့်တ်ပါလေလို့ကမောင်ကြီးတို့ဘုန်းကြီးကရှင်မတော်ကနာပြုပြီးဒီဓမ္မတွေဆုံးမတွင်တင်ရပါလိမ့်မလဲလို့မလဲလို့ရှိရင်ဖြင့်ရှိကဒီဘောကဒီဘောကကူးလို့ရှိရင်ဖြင့်ကောင်းတယ်ဒီအောင်တယ်မှန်တော့အောင်မကြဘူးလေအောင်ပါဘူးဘုရားဒီဘောကူးရလို့ရှင်လူဘောကနောက်ဘောကူးရရင်ဘယ်နဲ့အောင်မကြတော့ဒါကြောင့်ဘောဟုကောင်းကိုကျွတ်လို့ကြိုးစားနေရတယ်ဘဝ ဖို့ကျွတ်တို့ကြိုးစားနေရတယ်နဲ့တရားဓမ္မတွေတုတ်ထဲမှာလည်းရှေးလူကြီးတွေကပြောကိုယ်စိတ်ထဲမှာလည်းနတ်ပြောတန်ကြနဲ့ကြိုက်မြမပြောတန်ကြနဲ့ကြိုက်သစ္စာကတော့မရှိတော့သစ္စာဉာဏ်ကမရှိတော့တရားဓမ္မတို့ဒီဘဝဆင်းရဲတယ်နောက်ဘဝချမ်းသာလိမ့်မယ်လို့မထင်ကြပါဘူး။အခုတော့ပြန်ဘုန်းကြီးကလက်တွေ့ပဲပြပါတယ်တရားဓမ္မတို့ဒီဘဝနောက်ဆုံးသိစိတ်ကသုတိစိတ်နော်။ ဘာသက်သာလဲနောက်ဆုံးမိတ်စိတ်ကဘာစိတ်တယ်ဗျာသုတိစိတ်ဘာသက်သာပါဒုက္ခသစ္စာဆိုတဲ့ဥစ္စာအလုံးရှင်းတတ်ပါကဲဒါဖြင့်ကျွတ်တို့ကလည်းကျင့်ကြံထားတာကဘာမှမရှိတော့သက္ခပုဂ္ဂိုလ်ကမဟုတ်တော့အသက္ခပုဂ္ဂိုလ်ကလည်းမသွားနိုင်သေးပဲဖြစ်ပြီးဒီကာလနေတော့ဝိညာဉ်ကဓမ္မတွေသုတိဒုက္ခပြီးတော့ဖြတ်သူပြိစ္ဆေကအမိဝန်းကောင်းပြောင်းရ ဥပပရိသေဖြင့်လည်းဘဝနဲ့သွားဖြစ်ရဘာသစ္စာများသွားဖြစ်ပါလဲဒုက္ခသစ္စာသွားဖြစ်တယ်ဆိုတာသဘောကျပါဘူးဒါဖြင့်ဒုက္ခသစ္စာသွားဖြစ်ရတော့ဩတခုသောဒုက္ခစွန့်ပြီးတခုသောဒုက္ခကိုဝိပိုက်နေရပြန်တယ်ဆိုတော့ဒါကောင်းတယ်လို့ဆိုကြမလားဆိုးတယ်လို့ဆိုကြမလားဒါဖြင့်ဓမ္မတွေဒီလားလမ်းကောင်းလားလမ်းကျန်လား တိုင်းပြည်ဆရာဘုန်းကြီးကဒီဓမ္မတွေဘာချင်းရလို့ရှင်တို့ပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်လမ်းလို့ကနေပြီးဒီကာလလမ်းကြောင်းကိုမတော်ပဲနဲ့ဓမ္မတို့လမ်းလမ်းထိုးတာကိုတွားကြသူတော်ရှေ့တွားရမရှိတဲ့တန်လေးကခရီးတယ်ဖြစ်မှလွတ်အောင်ကြောက်အောင်လားလုံးကြသူတော်လို့ဆိုတဲ့ဘောကိုရီမှန်းပြီးဒီကာလဒီဓမ္မတွေကိုရင်းချတွေပဲတရားပြောနေတယ် လာဖို့သင်နေပါလေနော်ဘာသင်တာပါလဲလာမဆောင်လို့ရှိရင်ဇာတိဇရာမရဏဒီဘက်ဆက်မသွားပဲဇာတိကြီးဇရာသာတော့ဇရာလန်းသွားတော့ကောင်းသေးရဲ့ဇာတိလန်းသွားရမရဏလန်းသွားရဩဒါကလမ်းမဆုံးတဲ့ပုဂ္ဂိုလ်ကြီးခင်းရှင်သဘောကျလားဝိရိယကြီးဇမပဲ လမ်းမဆုံးတဲ့ပုဂ္ဂိုလ်ဤပြည့်စုံဆိုတာဒီဓမ္မတွေသဘောကျပါဘူးလားဒါကြောင့်ဘယ်ဟာကြိုက်ကြုံလို့ယနေ့ဖြင့်ရှင်းရှင်းလင်းလင်းပဲဓမ္မတွေမေးပါပြီလမ်းဆုံးတာကြိုက်ကြလားဆက်ဆက်သွားကျင်သေးသလားလို့မေးရင်မနှဖြစ်ကြဒီပါတကယ်တဲ့နဲတဲ့သံမဟုတ်ဘူးအောင်လို့နဲတဲ့သံမဟုတ်ဘူးနော်ဟုတ်ကဲ့ဦးကမောင်ဒီသာ ဘုရားပွင့်လို့သစ္စာပေါ်မှာထွက်နိုင်တဲ့ကိုဉာဏ်ထဲမှာပေါ်လာတဲ့ကြောင်းမောင်းလမ်းပြလို့ဖြစ်ပေါ်လာတဲ့အတန်ဆိုတဲ့ကျေနပ်ပလားဒီတန်မှာတာဝနာဘဆိုမထွက်နိုင်တာဝနာဘမှာဘာထွက်နေတုံးလို့ရှင်ဘောဝဥပ္ပဖို့ပဲထွက်နေရှင်းညပါရဏဘမှာဘယ်အတန်တွေထွက်နေပါလိမ့်ဘောဝဥပ္ပဖို့ဆိုတဲ့အတန်တွေတော့ထွက်နေတယ်ဆိုတဲ့ကျေနပ်ပလား အခုဆရာဘုန်းကြီးရှင်တွေထိုင်ထိုင်ညမရိယာဓမ္မတွေသစ္စာနဲ့စပြီးကာလပြောလိုက်တဲ့အခါကျတော့ဘဝကူးတာဒီဒကာဓမ္မတို့ဒုက္ခသစ္စာကဒုက္ခသစ္စာကူးပါတယ်ရှင်းညဘဝကူးဆိုတာဘာပါလဲဒုက္ခသစ္စာကဒုက္ခသစ္စာဘက်ကိုဆိုလို့ရှိရင်ဖြင့်ဒါခရီးလမ်းဆုံးတဲ့ဆိုရ အခုဘဝကူးတဲ့ဆိုတာကဒုက္ခသစ္စာပဲဒုက္ခသစ္စာပဲကိုယ်ကရနေတော့အမြတ်ကိုထွက်သေးရလားဓမ္မတို့အရှုံးတွေကလာပြီးအရှုံးပြန်ရတယ်ဆိုရင်မငင်းရလို့သေးလားအဲ့ဒါကြောင့်သစ္စာမသိတဲ့ပုဂ္ဂိုလ်သံဃာရှိတယ်ဆိုတာဥက္ကမောင်တို့မောင်ကိုလို့ကောင်းလို့ရှင်းနှပ်လားရှင်းပါပါဘုရားရှင်း ဒီတိုင်းအခုဘုရားပြစ္ဆုတ်ဘုရားဒကာရမတို့နောက်ဆုံးလေးသုတိစိတ်ပြီးတော့ကိုဘုရားကူးသွားတယ်ဆိုတဲ့အဓိပ္ပာယ်သတ္တဝါရိပါရမပါဒပါဌာသံဘောင်ပြောတာနားလေတဲ့စကားနဲ့ပဲပြောပြရစီအောင်သတ္တဝါရိသံတော့ပါနေတယ်ဥတယ်ဆိုရဲသတ္တဝါရိပါနေပါရမပါဒပါရိစိတ်ထားပါအောင်ဒီဒိဋ္ဌိကနေနောက်ရှင်းပေးပါမယ်ဘဝကူးသွားတယ်ဆိုတဲ့ဥစ္စာဒီသုတိကပြိပရိပဲကူး သဘောပါကြသုတိကပြိတိကကုရဘာသစ္စာကကုသောရဒုက္ခသစ္စာကကုပိတကလာသွားတော့ကိုအမြတ်တော်ကလားအကျုံးမပြန်ရကလားဒါဖြင့်ဘောဟုကောင်းဖို့ဆိုတဲ့ဥစ္စာဒီအတော်ရုပ်ဆိုးတဲ့စကားပဲဒုက္ခမောဘသဘောကျကြဘောဟုကောင်းဖို့ဆိုတဲ့စကားဒီ ဘာဖြစ်လို့လဲဆိုတော့ဘူးသစ္စာနှစ်ပါးနဲ့ရှင်းပြလိုက်တော့မှဒီဘက်ကအာရုံနောက်ကဒကာရမတွေကိုကြည်ကျင်နတ်နတ်သဘောကျရဲ့ဒီဘက်ကဘာသစ္စာဒီဘက်ပြိတ္တိကကဲကုဝီဒကာရမတို့ကုဝီကုဝီဒကာရမတို့မကုမဲ့ပုဂ္ဂိုလ်လည်းတရားမှန်ပါတော့ကုတယ်ပဲထားလိုက်ပါတော့ကုကြလို့ရှင်းရင်ဘာသစ္စာကြီးနဲ့အတူနေရ ကစိုက်တို့ကျင်납ပလားကျင်납ပါဘူးကောင်းပြီဒါဖြင့်ဒကာဓမ္မတို့ဘယ်လိုပုဂ္ဂိုလ်မှမကူးမလဲဒုက္ခသစ္စာနဲ့နေပြီးဒီကရာဒုက္ခသစ္စာဤလွဲရကျွရာကိုဘယ်ပုဂ္ဂိုလ်မှသာလျင်ဖြစ်နိုင်ပါမလဲလို့မေးတဲ့အခါကြလို့ရှင်းဖြင့် သက္ခပုဂ္ဂိုလ်မှသက္ခပုဂ္ဂိုလ်ကနေအသက္ခဆိုတဲ့သက္ခဓမ္မအသက္ခဓမ္မဆိုတဲ့ဓမ္မသင်္နီမှာလာတဲ့အတိုင်းကျင့်စေပုဂ္ဂိုလ်အကျင့်ဆုံးရောက်တဲ့ပုဂ္ဂိုလ်မှဒကာဓမ္မတို့ဒုက္ခသစ္စာလွတ်ပါလိမ့်မယ်သဘောကျဒါဖြင့်ကျင့်စေလည်းမရှိဘူးကျင့်တဲ့အဆုံးလည်းမရောက်သေးဘူးဆိုရင်ဘဝကြီးကူးနေရမှာပဲ ဘောကြီးကူရင်ဘာသစ္စာနဲ့ကြီးပဲအတူနေရမယ်ဒုက္ခသစ္စာနဲ့ကြီးအတူနေရမယ်ဆိုတာဉာဏ်စာနေဖို့လိုသေးလားအဲဒါကြောင့်ယနေ့ကစပြီးကာလဒကာဓမ္မတို့ဘဝမကူးခြင်းမှနဲ့ဘဝသိမ့်ခြင်းပါတယ်ဆိုတာပြောင်းလိုက်ကြပါဘယ်လိုပြောင်းရမလဲဘဝသိမ့်ခြင်းပါတယ်ဆိုတာကိုပြောင်းလိုက်ကြပါဆိုတာကိုသတိပေးပါတယ် ဒီစကားအာရုံတရားနာတဲ့ပုဂ္ဂိုလ်တွေသေးသေးသိမ့်သိမ့်စကားလို့မှတ်တယ်နော်သေးသေးသိမ့်သိမ့်စကားလို့ဘွန်ကိုတို့လူမှတ်မလားကွာမှတ်ပါနဲ့ဘဝသိမ့်ကျင်တယ်ဗျဘဝသိမ့်ကျင်တယ်ဆိုလို့ရှိရင်ဖြင့်ဘာဖြစ်လို့သိမ့်ကျင်ရတာလဲဆိုတော့အိုးဒုက္ခသစ္စာရှိလာမှာပြန်မသိမ့်ဘဲနဲ့လုံးမလဲဆိုတဲ့ဉာဏ်လေးကိုဒီနေရာမှာထိုးထွန်းလိုက်စမ်းပါဆိုတာသတိပေးလိုက်ပါတဲ့ သဘောပါကြညာနာတဲ့ကောင်းတဲ့တရားကဒကာဓမ္မတို့အမတားမှဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆရာသမားကလည်းနားလည်အောင်လည်းပြောရတယ်ဒကာဓမ္မတွေကလည်းညာနာလေးနဲ့ထောက်ရှိကဒီမိမိမှတ်ထားတာလေးတွေကိုလည်းအင်းဘဝဥပ္ပံကိုလေးတွေကိုလည်းဥပ္ပံမောင်ပြင်ကျင်ရောက်ပလားမရောက်သေးဘူးပြင်ကျင်ရောက်ပြီဆိုတာသေချာကြအဲ့ဒါကြောင့် ဒုက္ခသစ္စာနှစ်ခုဖြင့်လဲလဲပြီးဒီကာလမနေပါနဲ့တော့သတိပေးလိုက်တယ်ဘယ်လိုသတိပေးပါလဲဒုက္ခသစ္စာနှစ်ခုဖြင့်လဲလဲပြီးမနေကြပါနဲ့တော့ဒကာဓမ္မတို့ဒီဒုက္ခပြီးနောက်ဒုက္ခဖြင့်တော်ပါတော့တံပါတော့ဒါလုတ်ကြပါတော့မဆိုးလိုက်ဘူးရှင်းပြီနော်ဒါကြောင့်ခင်ဗျားတို့တန်ရုပ်ပါဠိတော်မှာလာတယ် အပရိသေနာရံလေကောရံလေရဏသီတိနတ်တဲ့ကွာဘုရားလာမေးအရှင်ဘုရားသေသေးရရောက်တဲ့အခါတပည့်ရတို့ဂျုံလုံးမယ်ဘုရားတတိယသေသေးရမရောက်မဲ့ပုဂ္ဂိုလ်များပါသေးလို့ပါပါဘုရားအဲ့ဒီသေသေးရရောက်တဲ့အခါကျလို့ရှင်ဆွဲကြင်ရမရှိခဲ့လို့ရှင်ဆွဲမိဆွဲရမဆွဲပဲဘူးလားဆွဲမိဆွဲရဆွဲလို့ရှင်ဖြင့်ဒကာဓမ္မတို့ ကိုကျိုးနေပြီဆိုတာအောင်းနေပါဒီကနေ့ကျမှသာလေးဒီလိုအာယုံကိုဆွဲလိုက်တယ်သမီးလေးဒီလိုအာယုံဆွဲတဲ့ပစ္စည်းလေးကိုအာယုံဆွဲတဲ့တိတ်တာကာဆရှိသောအာယုံတွေဆွဲလိုက်မယ်ဆွဲမိဆွဲဆွဲလို့ရှိရင်မြေဥစ္စာတွေဒီတိတ်တာလံငရေလံမတပါဒီကသစ်တို့ဘာရှိသေးဘူအောင်တို့ဘာရှိသေးမောင်မြတ်ရှိတို့ဘာရှိသေးဘာရှိဆိုတာသိကြလား အဲဒီဥစ္စာရှင်းပြလိုက်ပါဦးမယ်တကယ်တော့ဟောတာသေကံကြီးမရဏသာနာဆုံးငါးရင်ဆိုပါတယ်သေကံလေးခါကာလမှာသုံးမိဆိုရဆွဲလိုက်ပါပြီမရဏသာနာဆုံးမစောခင်ကသုံးမိဆွဲရဆွဲလိုက်ပါပြီဆိုလို့ရှိရင်ဆွဲတာဒီဥပါဒံဆိုတာသဘောကျတယ်ဥပါဒနာဖြစ်เสียကမ္မဘောကမ္မဘောဖြစ်เสียဟောတရားဓမ္မတို့ဒုက္ခသစ္စာပြန်ရမရဘူးလေ ဓမ္မဘောဖြစ်တဲ့ဇာတိကိုဇာတိကဘာသစ္စာပါလိဇာတိကဒုက္ခသစ္စာကိုသိပြီးကြလားနော်။အော်သောရကဥပါဒံတခုခုကိုကံကောင်းကြီးတို့သောတာလို့ရှိရင်သောတာကဘာပေါ်မလဲ။ဥပါဒနာဖြစ်เสียဓမ္မဘောကံမဖြစ်ပါဘူးလား။ဓမ္မဘောဖြစ်เสียဇာတိဘာသစ္စာတော့ဟောခင်ဗျားတို့ဒီကံကြီးသုံးမိဆွဲရဆွဲလိုက်တာဒုက္ခသစ္စာပြန်ရပါလေ။ သဘောပါရဒီကနေ့ဆွဲမိဆွဲရဆွဲလိုက်ဘာသက်စွာပြန်ရရဘုရားသက်စွာပြန်ရတယ်ဆိုတော့ဩတို့သေလက်သေးအောင်မဆွဲကောင်းတာတွေဆွဲလိုက်ချင်းကြမယ်ဘာသက်စွာတွေရနေဒီဒုက္ခသစ္စာကဒကာဓမ္မတွေဓာတိဆိုတော့ယင်းနေတော့အပေဇာတိဆိုတော့မဆိုးရဘူးလားအပေပရိသေဆိုတော့အမှန်မဆိုးရဘူးလား အဲ့ဒါလေးစဉ်းစားပြီးကြတော့ကြည့်တော့မှာဩတို့ဒီကနေ့ကျဗျာမရာဆွဲပြီးဆွဲရမှာဆွဲလိုက်လို့ရှိရင်ဖြင့်ကိုကျိုးပြန်လှလာရင်လည်းပေါ့ဆိုလို့ရှိရင်ဖြင့်မဆိုလိုက်ကြဘူးလားဓမ္မတို့ဒါဖြင့်ဒီကံကြီးမှာဆွဲရကြရမရှိလို့ရှိရင်ဖြင့်ဆွဲမိဆွဲရဆွဲကြတော့မယ်သဘောကျလား ဆွဲရကံရမရှိလို့ရှိရင်ဆွဲလိဆွဲရဆွဲလိုက်မယ်ဆိုတာသိကြပါလားအဲ့ဒါကြောင့်ဒေဂာနီမှာအမတမအရေးကြီးတဲ့ကိစ္စကြီးတစ်ခုဖြစ်တဲ့အတွက်ဒကာဓမ္မတို့ဒီခန္ဓာကိုမလို့ခြင်းတဲ့ညံနဲ့ခမည်းတော်မလို့ခြင်းတဲ့ညံနဲ့ပြပြမိစ္ဆာဒုက္ခကိစ္စကြီးကို ဆွဲပြီးကြတာမလိုချင်တဲ့ဉာဏ်နဲ့သိလို့ရှိရင်သေကံဤမှာသောတာပန်သရဂါနာဂံယန္တာဖြစ်နိုင်သေးတယ်လို့သင်္ကုတ္တပါဠိတော်မှာလာတယ်။သဘောကျလား။အဲ့ဒါသေကံဤမှာဆွဲရမှာမဟုတ်ဘူးမလိုချင်တဲ့ဉာဏ်လာရမှာ။ဒီပွားကြီးလေးဒီချက်ကလေးကိုသေချာမှဆမ်းမှာသေကံဤမှာဆွဲမိဆွဲရဆွဲရမှာတော့မလိုချင်တဲ့ဉာဏ်လာရမှာ။အဲ ဒီတလုံးဟာဥက္ကမောင်ပေပြောတဲ့တလုံးလို့အာရုံတရားနာတဲ့ပုဂ္ဂိုလ်တွေမှတ်ကြမှာသုံးမိဆွေရဆွေရမှာလားမလို့ခြင်းနဲ့ညာနဲ့သိရမှာလားဒါအသေးတင်လိုက်တာဒကာရမတို့ဘာတင်တာပါလဲအသေးတင်တာဆိုတော့မောင်ကိုရေးမကြည့်ဘူးလားကြည့်ပါဗျာအမှန်တန်ရေးကြည့်ပါလေ မမရင်ဆွဲမိဆွဲရတော့ဆွဲကြလိမ့်မယ်နော်။ဒါလေးဆွဲဥဇာမင်းသားတို့ကလေးဆွဲတိုက်ကလေးဆွဲသွား။ဒါလေးဆွဲသွားဆိုရင်ဆိုလို့ချင်းဥပါဒ။ဥပါဒနာပြည့်စရာကာမဘော။ကာမဘောပြည့်စရာဇာတိဆိုတော့ဘာသစ္စာပြန်ရ။ကမောင်းဓာရီနားလေရတာသေချေရနော်။ဒါဖြင့်သေကံနဲ့ဆွဲမိဆွဲရဆွဲသေးဆွဲသေးရပါလားမလို့ခြင်းနဲ့ညာနဲ့သေမကောင်းပါလား။ဒါဖြင့် မလိုချင်တဲ့ညာနဲ့သေမကောင်းမယ်ဆိုတာလေးတစ်လုံးသေးသေးချာချာမှတ်သမှာဘာနဲ့သေရမလဲမလိုချင်တဲ့ညာနဲ့သေဖို့ရကိုဓမ္မတို့အလွန်ရေးကြီးတယ်ဆိုတော့မှတ်လိုက်သမှာဘယ်ညာနဲ့သေရမလဲမလိုချင်တဲ့ညာနဲ့သေရမယ်ဆိုတဲ့ဥစ္စာကဘုရုမလိုချင်ရမှာတော့မေးတော့ခန္ဓာကြီးမလိုချင်ရမှာသဘောကျဘာမလို့ကြည့်ရမလဲ ခန္ဓာမလို့ရှင်တဲ့ညာနဲ့သိရမယ်ရှင်းညဒါဖြင့်ဆွဲလန်းသိရမှာလားမလို့ရှင်တဲ့ညာနဲ့သိရမှာလားဒီတလုံးကိုဖြင့်ဘုန်းကြီးကိုလည်းကြီးညိုလေးစားကြတယ်ခင်ဗျားတို့ကိုယ်ကိုလည်းခင်ဗျားတို့သနာကြတယ်ဆိုလို့ရှိရင်ဒီစလုံးမမေ့ပါနဲ့မလို့ရှင်တဲ့ညာနဲ့သိရရှင်းကြလားဘယ်ညာနဲ့သိရ ဂိုင်းတာပြောတော့အမှန်တန်လိုပါတယ်နော်ဆရာဘုန်းကြီးသုံးမလိုက်တော့ရှင်ပြဆွဲပြီးဆွဲပြီးတော့ဥပါဒံကံဓာတိဆွဲပြီးတော့ဥပါဒံကံဓာတိမလားဘူးလားမှန်ပါဘူးမဆွဲရတဲ့ဒီသာကြလို့ရှင်ဖြင့်သုတိပိဒကလာတရားဓမ္မတို့ပြိဋ္ဌိတောင်မလာပါဘူးလာသေးရဲ့ဒုက္ခတွေမလာတော့ပြိဋ္ဌိဘာသစ္စာဒုက္ခသစ္စာမလာတာဆိုတာအဇ တိန်ဆိုတာဒါပါပဲအဇာတိန်ပရိဒေနေရာမရှိတော့ဆိုတာနိဗ္ဗာန်ကိုဆိုတာသဘောကျဒါဖြင့်ဓမ္မတွေဒီနေ့တရားစစာရင်တရားမျိုးတို့ကိုမစခင်ဓမ္မနာရေးရှိတဲ့စကားကိုဥက္ကမောင်သုံးနေတယ်ဆိုတော့ရိမ့်မိအောင်ကိုယ်ရိမ့်မိပါဓမ္မနာရေးရှိတယ်ဆိုတော့ပေါ်ရုံဒီကိစ္စဓမ္မတွေ ဒီကြီးလည်းဝမ်းလည်းကိုတွန်းကုန်ပြီလွယ်လွယ်မလားဒီသေကုကြဆိုတာဒီဒကာဓမ္မတို့လူရင်းကြွရေးကိုရှိသေးရဲ့လူတိုင်းနဲ့တွေ့ဆောင်ရမယ်ဆိုတာတော့သဘောကျဒါဖြင့်သွဲပေးရမှာလားမလို့ခြင်းနဲ့ညာနဲ့ပေးရမှာမလို့ခြင်းနဲ့ညာနဲ့ပေးရမယ်ဘု து ကိုမလို့ခြင်းရမှာတော့မေးလိုက်တာခန္ဓာကိုမလို့ခြင်းနဲ့ညာနဲ့ပေးရမှာ ဩတို့ဆရာဘုန်းကြီးဗာရင်များသင်နေပါလိမ့်မလဲဆိုတဲ့ဥစ္စာဒီနေ့ရှင်းမလားသူနည်းသင်နေဒကာဓမ္မတို့ဗာသင်ပါလိမ့်သူနည်းသင်နေတယ်ဆိုတော့နမိတ်မရှိဘူးလို့အောင်းမယ်ခင်ဗျားတို့ခန္ဓာကိုယ်ကသေးတဲ့စီသွားနေတယ်နမိတ်မရှိဘူး ဟုတ်ကဲ့မောင်ရင်းပြီလားနမိတ်မတူဘူးလို့ဟောဒီကမဆုံးနဲ့ဟာခင်ဗျားတို့ကံကပဲသွားနေရောတာဖြင့်ခင်ဗျားတို့ဆိုရိုးရစကားပြောနေတာနမိတ်မရှိဘူးမလုပ်ပါနဲ့ရှင်းမလားဘာစကားပြောနေတာခန္ဓာဖြစ်စဉ်တိုင်းစကားပြောနေတာပါဆိုတာရှင်းတော့ဗလားအေးခန္ဓာဖြစ်စဉ်တိုင်းပြောနေတယ်ဆိုတာသေသေးချာချာမှတ်ပါခိုင်းတော့ဖြင့် မလိုချင်တဲ့ညတွေပေးရမယ်နော်ဘယ်ညာနဲ့ပေးကြရမလဲဥက္ကမောင်ရေမောင်ကိုရေဒီတလုံးဟာအမှန်ကြီးကျယ်တဲ့စကားတလုံးဘုရားဟောတော်မူတဲ့တလုံးဆိုတော့သိချမှတ်စမ်းပါနော်ဒီကံတော်ကြောင့်ဒီဟောကံမရတာအကောင်းဆုံးလေးသာရိပုတ္တရာရဆိုပြီးကတော့ပါဏာသမြာဟောထားလိုက်တယ်သိကြလိုက်တယ်နော် ဘယ်သင်္နီးကောင်းဆုံးလို့ဆိုတော့ဒီခန္ဓာစုမိနောက်ခန္ဓာမရတာအကောင်းဆုံးဟုတ်ပြီနီးလို့ဘုရားဟောတာအဲ့ဒါမလို့ခြင်းတဲ့ပုဂ္ဂိုလ်ငါရသေးရဲ့အဲ့ဒါဖြင့်မလို့ခြင်းတဲ့ပုဂ္ဂိုလ်မှာခန္ဓာဒုက္ခသစ္စာမရဘဲနဲ့ခန္ဓာချုပ်ငြိမ်းရုပ်သိမ်းတဲ့နိဗ္ဗာန်ကြီးရတယ်ဆိုတာသေသေးချာချာမှတ်ပါရှင်းကြ။ကောင်းပြီဒါဖြင့်ရှင်ဘုရားပြောတော့ သိပ်တော်ပါလေဗျာသေကနည်းမှာခန္ဓာကြီးမလို့ခြင်းတဲ့ညာနဲ့သိရမယ်ဆိုတော့တပည့်တို့ကဘယ်လိုလောက်ခံနေမှမလို့ခြင်းတဲ့ညာနဲ့သိနိုင်တဲ့တုံးဆိုတဲ့မေရန်ထွက်မလာဘူးလားဘယ်လိုလောက်ခံမှမလို့ခြင်းတဲ့ညာနဲ့တပည့်တို့သိနိုင်ပါကြုံလို့ဆိုတဲ့ဥစ္စာအားလုံးတဘောလုံးကမေးရမယ်စကားပါပဲရှင်းရသဘောလုံးကမေးရမယ်စကားပါ ဥပ္ပေနိကတော့မလို့ခြင်းနဲ့ညာနဲ့သိရမယ်ဆိုတာတော့မှတ်မိကြဘယ်လိုသိကြရမလဲဘုရုကမလို့ခြင်းရခန္ဓာကိုမလို့ခြင်းနဲ့ညာနဲ့သိရမှာကောင်းပြီဒီကံကြီးကဒီကံကြီးမလို့ခြင်းအောင်ဘယ်နဲ့လောက်ရပါလဲဆိုတော့မဲလုံးကထွက်မလာဘူးအဲ့ဒီတော့ခုလိုရှင်းရှင်းခါဆရာတော်မှာကောင်းလားညွှန်တော့ တရားဓမ္မတွေကခန္ဓာကိုယ်ညံလဲပြီးဒီကလာအနိစ္စသော၎င်းဒုက္ခသော၎င်းအနတ္တသော၎င်းဒုက္ခသစ္စာသော၎င်းအတုပသော၎င်းခုလိုခါကမြင်နေလို့အမြင်ရှင်းနေလို့ရှိရင်ဖြင့်ဒီကနေ့နောက်ခန္ဓာလိုချင်ပါဦးလားဒါဖြင့်မသေးခင်လို့လုပ်ထားရမယ်တရားဓမ္မတို့ဘာနိဗ္ဗာန်လဲ သေးခင်အလုံးလုံးထားရမယ်ဆိုတာရှင်း납ပါလားဒါဖြင့်အလုံးလုံးနဲ့သေသွားတဲ့ပုဂ္ဂိုလ်များမှာဖြင့်ဘဝကူးမှာလေသဘောကျကြအလုံးမရှိတဲ့ပုဂ္ဂိုလ်ပြန်မနဲ့ဆက်ကြပါဘဝကူးရင်ဘာသစ္စာချင်းဆက်မယ်တင်ကြဒုက္ခသစ္စာချင်းဆက်လိမ့်မယ်ဆိုတဲ့ဥစ္စာဖြင့်ဘာမှညှဉ်းဆန်နေကြလူသေးရဲ့အေးဒါကြောင့် ဒီကံကြီးဘယ်လိုသိကြမလဲလို့မေးလိုက်တော့ဘယ်နဲ့ဖြေကြခန္ဓာမလို့ရှင်တဲ့ညာနဲ့သိရအဲ့ဒီအချိန်ကြမှာမလို့ခြင်းတဲ့ညာကလည်းဖြတ်ကနေပေါ်လာမှလားစိုးစိုးစီးစီးကမလို့ခြင်းအောင်လုပ်ထားမှလားဒီတလုံးပဲဒကာရမတို့ဘုန်းကြီးပြင်အမှန်ရှင်းတတ်ပါတယ်ဒကာရမတွေဖြေလဲဖြေတတ်ပြီဩဟုတ်ပါလားဆိုတာလဲ ရှိကသစ္စာနှစ်ခုကိုဆက်အနန္တရပစ္စည်းဆက်ပြလိုက်တဲ့အတွက်ဒီဘက်ကတရားကြီးရှင်းတတ်ကြရဲ့ရှိသုတိကအနန္တရပစ္စည်းဆိုလို့ရှိရင်ပရိသေကအနန္တရပစ္စည်းပြစ္ဆုတ်ပံဆိုတဲ့ကိုခြားရရတာဗျအနန္တရပစ္စည်းအကြောင်းမရှိဘူးကျေစုပြုရတော့တရားကြီးကောင်းဆိုတော့ပေါ်မလာဘူးလားပေါ်လာတော့ဒုက္ခရနဲ့ဒုက္ခမခြားတော့ဘူးပေါ့ဗျာအဲ့တော့မလို့ရှင်တဲ့ဉာဏ်နဲ့သေတဲ့ပုဂ္ဂိုလ်ကြတော့ကိုတဲ့ အနန္တရပစ္စည်းကိုမဖြစ်တော့ပါဘူးသုတိသဘောကျအနန္တရပစ္စည်းကိုမဖြစ်တော့ပါဘူးဘောကူးတဲ့ပုဂ္ဂိုလ်ကအနန္တရပစ္စည်းဖြစ်နေသေးတယ်ဆိုတော့ကျင်납လားကဲဒါဖြင့်ဒကာဓမ္မတို့မသိခင်ရေးကြည့်တယ်ဆိုတာပေါ်လာဘာပေါ်လာကြမသိခင်ရေးကြည့်တယ်ဆိုတာမသိခင်ကခန္ဓာကိုမြင်ရမယ်ဖြစ်ပြနေဖြစ်ပြနေစာကိုသဘောမြင်ရမယ် ဖြစ်ဖြစ်ဒုက္ခသံကောင်တစ်ခုခုမြင်ရဖြစ်ဖြစ်အနတ္တသံကောင်ဥစ္စမောမြင်ရပါဘူးဖြစ်ဖြစ်ဒုက္ခသစ္စာသံကောင်မြင်ရပါဘူးမှာပြန်အိုးဖြတ်ဖြတ်ဖြတ်ဖြတ်နဲ့အနိစ္စတွေကလည်းတွေ့လိုက်တာဖြတ်ဖြတ်ဖြတ်ဖြတ်နဲ့ဒုက္ခတွေကတွေ့တဲ့ဖြတ်ဖြတ်ဖြတ်ဖြတ်နဲ့ဆိုမရတဲ့နတ္တတွေကလည်းတွေ့လိုက်တာရုပ်တွေကပေါက်ပြန်နာမ်တွေကပျက်စီးနေတွေ့လိုက်တဲ့ဖြစ်ချင်းရုပ်တွေကလည်းခဏခဏသိပြနေတဲ့အတုပါ နာနေကလည်းခဏခဏသေပြနေတဲ့အတုပတွေကောမရှိဘူးဒီလိုခဏခဏဖြစ်ပြနေတဲ့ဒုက္ခသစ္စာကြီးကိုခဏခဏပြောပြီအဲ့ဒါကူတရားဓမ္မတွေယခုချိန်ကစပြီးခန္ဓာညာနဲ့ကြည့်ကြလိမ့်မယ်သဘောကျကြယခုချိန်ကစပြီးခန္ဓာညာလဲရပါလိမ့်မယ်ခန္ဓာညာလဲလိုက်တဲ့အခါကျတော့ခန္ဓာမှာဘာရှိကြုံလို့ ဒီဒကာဓမ္မတွေကမဲလို့ရှိရင်ခန္ဓာမှာမှဒကာဓမ္မတို့ဖြစ်ပြီးပြတဲ့အနိစ္စရှိအမြဲပြဆင်းရဲတဲ့ဒုက္ခရှိသဘောကျမြေလူမှမပိုင်တဲ့အနတ္တကိုအဲအမြဲမပြနှိမ့်ကျနေတဲ့ဒုက္ခသစ္စာကိုအမြဲမပြခဏခဏသိနေတဲ့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်သိနေတဲ့အတုပတွေကိုဒါပဲဒီခန္ဓာထဲမှာ နိစ္စဒုက္ခအနတ္တအတုပဒုက္ခသစ္စာဆိုတဲ့နာမျိုးမှတပါးဘာရှိသေးဘာမှမရှိတာကိုဒကာဓမ္မတွေကခဏဥပဒနာဉာဏ်နဲ့ကြည့်ဥပဒနာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဒီငါးမျိုးမှတပါးဘာများတူဦးမယ်ထင်ကြဘာမှမတူဘူးဆိုတော့သိကြလားအဲ့လိုတွေ့ဘုလိုခါရတွေ့ထားတဲ့ပုဂ္ဂိုလ်ကြတော့ဩနောက်ရမှာလေအနိစ္စဒုက္ခအနတ္တဒုက္ခသစ္စာအတုပါပဲရမယ်ဆိုလို့ အခုဟာပဲဒါရထားတော့နောက်ရမှာလဲဒါပဲဆိုတော့အခုရတာကိုမှမလိုချင်တဲ့ညာနဲ့မလိုချင်တဲ့ညာရဒါဓမ္မတွေကျိုးစားထားမယ်ဆိုလို့ရှိရင်ဖြင့်နောက်ခန္ဓာလိုချင်ပါဦးမလားဒါဖြင့်ယခုမဆက်အောင်လုံးမနေရာကြရတယ်ယခုဘောကမလိုချင်တဲ့ညာဒီမညာပဲဝိရာဂောတိမဲ့ကောဝိရာဂောမလိုချင်ခြင်းဒီမဲ့ကောမဲ့ပဲ ဒါပြန်ယခုခန္ဓာကြီးကိုမလိုချင်အောင်ကိုယ်ကိုကျမ်းမှချမ်းသာခြင်းကကြည်ချမ်းမှသာလင်ဇာတိဆိုတဲ့ဒုက္ခသစ္စာမလာမယ်ဆိုတာသိကြကြဒါဖြင့်တရားဓမ္မတို့ရည်ရည်ပြောနေတယ်ဆိုတာရှင်းကြရလားဒီရည်ရည်ကြည့်ရမယ်ရှိသေးလားမရှိတော့ဘူးဒီရည်ရည်ကြည့်တာတရားဓမ္မတွေမရှိသေးဘူးကိုယ်တိုင်းတွေ့ရမယ်ရေး မြတ်လို့ရှင်တေဂဏိတောင်ဆွဲမြောက်ဆွဲဆွဲပြီးဒီကလာဥပါဒံပြည့်စရာကမ္မဘောကမ္မဘောပြည့်စရာဇာတိဆိုရင်ဥက္ကံဥက္ကံကိုကျုံးနေပြီ။မနေရဘူးလား။အဲ့ဒါကြောင့်တေဂဏိမှမလို့ရှင်တဲ့ညာနဲ့သေပါလို့ဆရာဘုန်းကြီးကပြောညာတော်လဲရှင်ရှင်ကမလို့ရှင်တဲ့ညာခန္ဓာရဲ့ညာထဲမှာရောက်နေမှနေရာကြမယ်။ရှင်ရှင်က နဲ့ညာရောက်ဒီတရားဘုန်းကြီးကခမည်းတော်ကိုဆွဲဆောင်တဲ့သဘောမရှိလို့ရှင်ခမည်းတော်ကလူကျင်တဲ့ညာနဲ့သိသွားလိမ့်မယ်ဒီဘဝမကောင်းလို့ရှင်ဟိုဘဝချမ်းသာကောင်းပါရဲ့ဆိုတော့လူကျင်တဲ့သနာမလာဘူးလားလာလို့ရှင်ဘာကိစ္စရမလဲကိုကျုံနေပြီဒီဘဝဘာနဲ့နေရနောက်ဘဝဘာမြတ်ဖြစ်တော့ ဒုက္ခနဲ့ယဉ်ပြီးကာလဒုက္ခရပါတယ်ဆိုလို့ရှိရင်ဒီတဲ့ကိုကျွန်းနဲ့ရှိသေးရဲ့အဲ့ဒါကြောင့်တရားဓမ္မတွေယခုအချိန်ကစပြီးဒီကာလဤခန္ဓာကြီးကိုဖြင့်အခုပြောရတဲ့ငါးချက်တစ်ချက်ချက်မြင်အောင်ကြည့်မှသာလျှင်မလိုချင်တဲ့ညာသေကံဤလာပါလိမ့်မယ်ရှင်းမလားမလိုချင်တဲ့ညာဘယ်ဒီမှလာမလဲယခုလိုရှင်းရင်အခါကမလိုချင်တဲ့ညာရထားမှာ ဟိုခါကလည်းမလို့ခြင်းနဲ့ဉာဏ်နဲ့သိပြမယ်။နိမယံသိပြကြပါအေးဒါရီသိပြီးကြလာနေတော့မှဩတို့ဒီကားလည်းသိလို့ချင်းဒါကမလို့ခြင်းနဲ့ဉာဏ်ဆိုတာဘဝမကူးတဲ့ဉာဏ်ရှင်းညာမလို့ခြင်းနဲ့ဉာဏ်ဆိုတာဘာလဲဘဝမကူးတဲ့ဉာဏ်ဆိုတာသိကြကြဘဝကူးရင်ဘာသိကြလားမလို့ခြင်းနဲ့ဉာဏ်နဲ့သိရင်ဘာသိကြလားမလဲ ဒုက္ခသစ္စာလာမယ်နိဗ္ဗာန်လာမယ်မလိုချင်တဲ့ဉာဏ်နဲ့သိရင်ဒုက္ခသစ္စာလာမယ်ဆိုတာသဘောပါကြ။ဒါင်းဒါဖြင့်အလုံးမပြရင်တခါသစ်တို့ဖြစ်ပါအာရုံတရားဘောလုံးတရားဓမ္မတို့ခင်ဗျားတို့ခန္ဓာကြီးကိုအလုံးနဲ့မပြလို့ရှင်ဖြင့်မလိုချင်တဲ့ဉာဏ်လာဖို့အတော်ဝေးပါလိမ့် ငိုးပဲအဲ့တော့အလုံးပင်မှရတော့မယ်ဆိုတာတော့ရှင်းနေကြအလုံးမပင်ရလို့ရှိရင်ဖြင့်ဒါကြီးကလူချင်းနေမှာလက်ရှိခန္ဓာကြီးနဲ့နှမျိုးနဲ့လက်မခန္ဓာကြီးကလည်းသူစိတ်ထဲမှာဒုက္ခသစ္စာရဲ့လို့မသိဘူးသာယာပြီးကိုယ်ပိုင်နေဦးမှာပဲဆိုတာကိုညှင်းဖို့လိုသေးတယ်အဲ့ဒါကြောင့်ဒကာဓမ္မတို့ဘယ်ညာနဲ့ဆရာဘုန်းကြီးကသေခိုင်းကြလို့မလို့ခြင်းတဲ့ညာနဲ့သေခိုင်း အဲ့ဒီမလို့ခြင်းတဲ့ဉာဏ်ကဒေဂာနိမပေါ်တဲ့ဉာဏ်မျိုးလားမသေးခင်ကမလို့ခြင်းတဲ့ဉာဏ်ရထားမှဒေဂာနိမမလို့ခြင်းတဲ့ဉာဏ်လာတာလားဆိုတော့မေကုံထွက်လာတယ်ထွက်လာတာကိုရင်းမိကြမသေးခင်ရှင်ရှင်ခါတုန်းကတည်းကဝိပဿနာလုပ်ထားမှတရားကြတယ်သဘောကျဝိပဿနာမဆက်အောင်လုပ်နိုင်လို့ဝိပဿနာကြီးလုပ်နိုင်လို့မဆက်အောင်လုပ်နိုင်လို့ဝိပဿနာကြီးလုပ်တတ်တော့ဒေဂာနိမနှလုံးသွင်းလိုက်ရင် ဒီသောတာပန်ဒါရယံဖြစ်ပါသေးတယ်သိကြပါလားခိုင်းတာဖြင့်ဩဒါဖြင့်မကိရင်လို့ရမယ်လို့ဟာဘယ်လို့ပါလိမ့်မလို့ဆိုတော့ခင်ဗျားတို့အယောင်းဝယ်ကိုမပါပါလားဟမ်မကိရင်လို့ရမယ်လို့ဘယ်လို့ပါလိမ့်တရားဓမ္မတို့လုံးနိကံကမလို့ရင်တဲ့ဉာဏ်ရဖို့အလုပ်ဟာမသိရင်လုပ်ရမယ်လို့ရှင်းမလားလက်ရှိကံတာကိုမလို့ကြအောင်လုပ်ရမယ်လို့ဒီ မသေးခင်တော့မှာလို့မသေးခင်မှညံထက်မှာဘူးဗျဒီကနေ့ကတော့ညံလာပါဦးလားအဲ့ဒါကြောင့်ဒီကအာသင်္ကံဖြစ်မှာပုံမှာအာသင်္ကံဖြစ်မယ်ဆိုတဲ့ဥစ္စာကိုလည်းပြိမာနေနေရှင်းပြပြလိုက်လို့ရှင်းရင်ဘာမှသံဃာရှိဖို့မလိုတော့ပါဘူးဒါကြောင့်တရားဓမ္မတို့ဒီเจ้าကိုဖြင့်ဩတို့ယနေ့ဆရာဘုန်းကြီးဗာများသင်ပါလိမ့်မလို့ဆိုလို့ရှိရင်သေနိသင်ဟေ ရှင်းရဘာသင်ပါလိမ့်ပညာနဲ့သိကြအန္တမလို့ရှင်တဲ့ညာနဲ့သိရမလို့ရှင်တဲ့ညာနဲ့သိလို့ရှိရင်နောက်ဇာတိတို့ကလာပါအောင်လားကောင်းပြီမလို့ရှင်တဲ့ညာကအဲ့ဒီချိန်မှာကြမှာစက္ကနဲ့ပေါ်တာမျိုးလားယခုကလှုပ်ထားမှပေါ်တာလားအပြင်ယခုချိန်ကစပြီးဥပဒနာနေပြီးကာလဒကာဓမ္မတွေကျိုးကြပါတော့ဆိုတဲ့ဥစ္စာဘုန်းကြီးက အများကြီးတိုက်တွန်းတယ်ဆိုတာကိုခမရတို့လိုက်နာကြပါတိုက်တွန်းတဲ့အတိုင်းလိုက်နာကြပါနော်ကိုယ့်ကိုယ်ကိုပနာရင်လည်းလိုက်နာပါဘုရားတို့ကသံဃာကြီးညိုရင်လည်းကိုယ့်ကိုယ်ကိုပနာရင်လည်းကဲဒါဖြင့်ဘုရားဓမ္မတို့ဒီနေ့ဒီတရားအမှန်ဘုဒ္ဓံပြီအမှန်ဘုဒ္ဓံသွားပြီဆိုတော့သဘောကျမလုံးမဖြစ်တဲ့အလုပ်ပဲလုပ်ပါလေ အနာကိုကြီးကိုမလိုချင်တဲ့ဉာဏ်ရောက်အောင်လုပ်တဲ့အလုပ်ဟာမလုံးမဖြစ်တဲ့အလုပ်ရှင်းမလားဘာကြောင့်ဆရာဘုန်းကြီးကဒီများလားဒီများလားတိုက်တွန်းပါလိမ့်မလဲလို့အမဲထုတ်တဲ့ခါကျတော့ခမည်းတော်ပန်းလေးတစ်ပွင့်လူဘိုးဘွားကျော်တွင်နဲ့နိဗ္ဗာန်ရပါလို့ပါရကြီးပဲနေရာဘာလို့လဲဆိုတော့ဆောင်းတဲ့ဒီကောင်လောင်းလဲဘိုးဘွားကျော်တွင်နဲ့နိဗ္ဗာန်ရပါလိပါချောင်း ပါကြကြီးကခင်ဗျားတို့လူချင်းရင်ဟာကဒီကံနာမရပါလို့ဆိုတာကြီးပဲနိဗ္ဗာန်ဆိုတာခန္ဓာရှိတာမဟုတ်ဘူးသဘောကျလားနိဗ္ဗာန်ဆိုတာခန္ဓာမရှိပါဘူးခန္ဓာဘာသစ္စာမလဲအဲဒုက္ခသစ္စာမရှိပါဘူးအဲ့တော့ခင်ဗျားတို့မလို့မဖြစ်ဘူးဆိုတာခင်ဗျားတို့လူချင်းတဲ့အလုပ်ဟာယခုလိုရှင်ရှင်ကာကလှုပ်ထားမှသာလင်ခင်ဗျားတို့ထူတော်ပြည့်မယ်ရှင်းမလားရှင်းပါဘူး ဘုရားကလောက်ထားမှခင်ဗျားတို့ဘုရားတော်ရနေမဲ့ကိုရပါလေဆိုတော့သူတော်ပြည့်မယ်အခုကလည်းဒါပြည့်ပါမလားအဲ့ဒါကြောင့်နှုတ်ကလေးနဲ့ဒကာဓမ္မတွေကဟိုတောင်းဒီတောင်းလို့မနေပါနဲ့မတောင်းပါနဲ့အလုံးလုံးယူပါလို့ဆိုတာကိုလည်းတိုက်တွန်းတယ်နော်အလုံးလုံးမှတောင်းမှပြည့်လွယ်တာပေါ့ဗျာအလုံးလုံးဘာနဲ့တောင်းရင်တောင်းနေမယ်ဆိုလို့ရှိရင်ဗျာလောကမှာပြည့်ရမှာဖြစ်နေတော့ဒကာတစ်တို့ကိုမြတ်ရွှေတို့မခက်ဘူးလားခက်ပါဘူး ဘုရားဥက္ကမောင်တို့ပေါ်ကြပေါ်တော့အလုံးတရားပေါ်မှာပါပါလိမ့်မလဲလို့နေတော့ဒုက္ခပညာသုတ်ဆိုရဲမနေ့ကတရားကိုဒကာဓမ္မတွေပြန်ဆက်ကြည့်ပါနော်မနေ့ကတရားကအပြစ်တွေကပြအောင်ရှိသေးတယ်ဗျာမင်းသောတာပန်မတည်သေးဘူးဗျာမင်းသောတာပန်ဒီဥမှဒီတရားနဲ့အလုံးလုံးပြီးဒီဥမှဖြစ်အဲ့ဒါကြောင့်မနေ့ကမနာသေးတဲ့ပုဂ္ဂိုလ်တွေလည်းအစကနည်းနည်းမှတ်တာပေါ့နော် ကိုင်းညာတော်ကမဟာဝါဒမဟာဝါပါဠိတော်မှာလာပါတယ်တရားမင်းကြီးဘုထုဇင်တရားလို့ဥက္ကမောင်မှတ်ထားတယ်မောင်ကိုပါတရားတဲ့ဘုထုဇင်တရားဘုထုဇင်တရားဘုရားပွင့်တယ်ဆိုတာနဲ့ရသခင်ကိုရမေကြီးကကိုကြီးရအောင်ပြီးတကလာနေတဲ့အချိန်မှာ မေးရတဲ့ပု္ပ္ပာလေးတွေသူ့မှာလည်းအများကြီးရှိပြီးဒီကရာနေကြတော့လည်းဘယ်သူမှမေးစရာမရှိဘူး။ဒါနဲ့ဘုရားရှင်ရဲ့နတ်ပြည်နဲ့ရှင်ပြီးဘုရားခင်ကိုရမေကြီးနဲ့တွေ့ပြီးဘုရားခင်ကိုရမေကြီးမေးလိုက်တယ်ဆိုတာလေတင့်နံပါတ်ကစမှတ်လိုက်တာပေါ့။ဒီနေ့ခက်ချင်းချင်းမပြောတော့မှအလုပ်ရအောင်။ရှင်ဘုရားလေးတော့မသိလို့မေးပြစီဗျာ။အေးမင်းကလည်းရှိတာမေးกว่าဘုရားက။လူတွေကဗျာ လူတွေနဲ့တွေဓမ္မတွေဂုံမှန်တွေတတ်တယ်အလုံးစုံပုံမှာပဲဆိုကြပါစို့အန္တရာယ်ကင်းရင်ဘေးရှင်းရင်ကြတာကတော့လူတိုင်းလုပ်တယ်သဘောကျပါအန္တရာယ်ကင်းရင်ဘေးရှင်းရင်တာကတော့အန္တရာယ်ကင်းရင်ဘေးရှင်းရင်တာကတော့လူတိုင်းလုပ်ပါပဲဗျာတို့တော့လေအန္တရာယ်မကင်းတဲ့ပုဂ္ဂိုလ်ကြီးများဝေမရှင်းတဲ့ပုဂ္ဂိုလ်ကြီးများတာအဲ့ဒါဘယ်တော့ပါလိမ့်မလဲလို့ မေးလိုက်ပါမေးဘူးလားမနေ့ကဒီတရားပြောပြီနော်ပြောတော့အရှင်မို့စပြောလာပါတယ်ဆိုတာတရားတော်မတွေသေချာမှတ်တော့ပေါ့အဲ့ဒီဘုရားခင်ကိုရုံးကြီးကဘယ်နဲ့ဖြေလိုက်တယ်တရားတော်မလဲအိဋ္ဌမေတ္တရိယကိန်းနေလို့ဟေးတဲ့လူတွေကကိုယ့်ကိုယ်ကိုဘုရားလေးရှိကိုယ်ပြန်နဲ့အန္တရာယ်ကင်းရဲ့ပြင်းရှင်းပြစီဆိုပြီးကြလားကိုယ့်ကိုယ်ကိုဆူတောင်းတယ်တဲ့ ဒီမြစ်တာဆိုတဲ့ခါကျတော့ဟံဝေရောမိရပိသောမိမိရောမိဒုက္ခတဏပရိရာမိရဲ့လို့ကိုယ်ကိုယ်ကိုပဲယဉ်ထားပြီးခါလာကျမ်းမာဖို့ချမ်းသာဖို့ဥက္ကမောင်တို့မြစ်တာမပို့ဘူးလားပို့ပါဘူးဘုရားကိုပို့ပါရဲ့သားနဲ့ကိုယ်ကိုချမ်းသာခြင်းကျမ်းမာခြင်းကိုအလိုရှိကြရဲ့သားနဲ့မကျမ်းမာမချမ်းသာတာဘယ်အတွက်ကြောင့်လို့ဖရာလို့ဖရာမေးတဲ့ခါကဖရာဘယ်နဲ့ဖြေအိတ်တမေစရိယမပယ်နိုင်လို့ခေရှင်းည ဘာလဲတော့အိဋ္ဌနဲ့မိစ္ဆရိယမပယ်နိုင်လို့တဲ့ဒကာဓမ္မတွေရိပ်မိကြအိဋ္ဌမိစ္ဆရိယမပယ်နိုင်ကြလို့ရှင်းရှင်းဘုန်းကြီးတို့ဒကာဓမ္မတွေဘယ်လိုပဲကျမ်းမာချမ်းသာမှုကိုကြိုးစားကျမ်းမာရေးလိုက်တာကျမ်းမာဖို့မေတ္တာပုံညာတယ်ဘေးအန္တဘေးတန်တန်ရန်ခတ်တန်နဲ့လာရမယ်ရှင်းကြပါလာရဘေးတန်တန်ရန်ခတ်တန်တွေလာရမယ်ဆိုတော့သဘောကျတယ်ဒါဘုရုကြောင့်ပါလိမ့် စဉ်းစားကြည့်ပါရဓမ္မတို့ဒီတရားချဲ့လည်းမနေတော့ပါဘူးအိတ်သာဖြစ်လို့ရှိရင်သူတို့ကညူစုတယ်ဆိုဘုပုကောနာကောင်မလို့တုံးဆိုတော့ဆိုတော့လာတော့မှာပဲမလာဘူးလားမသိရဝန်တို့တယ်ဆိုတော့အိုးသူရှိရတယ်သူကဖွင့်နေတယ်ကွာငါဒီနေ့နေကြတဲ့တိုင်းပြည်ပြငါသွားလူမယ်ဆိုတော့မလာဘူးအန္တရာယ်ကင်းနိုင်ကြပါဒါဘုရုပ္ပတိပါလား ဣဒ္ဓမဂရိယရှိလို့ချင်းဘယ်တော့မှအင်္ဂရမကင်းမှုတရားရလို့ဘုရားခင်ကုရမကြီးဟောလိုက်တာကိုတရားဓမ္မတွေစိတ်ထဲကျေနပ်ပါလားအဲဒါကြောင့်အင်္ဂရကင်းခြင်းဣဒ္ဓမစ္စရိယကိုဖြစ်ဖြစ်ရှိပါဘာလို့ကြာဣဒ္ဓနဲ့မစ္စရိယကိုဖြစ်ဖြစ်ရှိပါလေတရားဓမ္မတွေသတိပေးလိုက်ပါလေဣဒ္ဓဘောလည်းဖြစ်ဖြစ်ရှိမစ္စရိယဘောလည်းအိဋ္ဌလိုသာရှုပိကြသမတရားဓမ္မကို ဒီသူတို့ကခုမချင်းရင်အန္တရာယ်ကင်းသွားတော့မှာပဲဒီဒုက္ခအကျိုးမခံစားရဘူးလားသံဃာကျိုးကအိဋ္ဌမိတ်ရိယကအိဋ္ဌရှုတာကမက်ကဖြစ်နေသောကြောင့်မက်စီကိလေသာကိုဖြတ်သောကြောင့်လေဒကာရမတို့အိဋ္ဌမေရိယာအိဋ္ဌရှုတာကမက်ကဆိုတာမက်ကငါးပါးတွေကမလာဘူးလားလာခြင်းကြောင့်ပြစ္ဆုတ်ပံအန္တရာယ်ကင်းပြီးသံဃာမှာခေါင်းကပြိဿရင်နေဘေးဥဘေးနာဘေးသေဘေးပြတ်လိုက်သေးတယ် ဖြစ်ဖြစ်ရှိတဲ့ပတ်တရားတရားတော်ကတော့ဘလို့ကျေးဇူးများတယ်ဆိုတော့ပေါ်ကြ။ဘောင်းလေးဒါသူတို့ပဲပြောပါတယ်။သူဇာမင်းတရားနာရင်ခန္ဓာခန္ဓာကိုဒီနာရင်တခါတော့သောတာပန်တည်ပြီးဒီနာရင်သေပြီးတရားဘဝရဲ့ပြင်သေပြီးတရားဘဝရဲ့ပြင်တရားသစ်ပြန်ဖြစ်တာဥက္ကမောင်ကြီးညံ့တဲ့တရားမဟုတ်ဘူးနော်။အဲ့ဒါကြောင့်အဲ့ဒီရအောင်ပြောရမှာဖြစ်နေတဲ့ဒကာဓမ္မတွေ ဒီဥစ္စာမနေ့ကလည်းပြောပြီးသားဖြစ်နေတော့ဣဒ္ဓမေတ္တရရှိရင်အန္တရာယ်ကင်းပါတယ်ဣဒ္ဓမေတ္တရရှိရင်အန္တရာယ်ကိုဘယ်လိုကင်းနိုင်မှာလဲဆိုဆိုမကင်းမှုဆိုတာသိကြကြ။ကောင်းပြီဒါနဲ့ဣဒ္ဓမေတ္တရလည်းဘာလို့ကြ။အဲဣဒ္ဓမေတ္တရဆိုတာဒေါသလားဆိုကြောင့်ဒေါသဖြစ်ဖြစ်ရှိတယ်ရတာပဲဒေါသနဲ့သာသာတာဖြစ်နေခုပါသွားတာပဲ။သူကလည်းပါသွားလို့ရှိရင်ဖြင့်သူကဖြစ်ပြရှုတာကမဲ့ဖြစ်သွားသောကြောင့် ဗန္ဓရာဘောခရီးမဆုံးဘူးလားသိစုပါမှာအင်္ဂရေမကင်းဘူးလားနှစ်ချက်ကျေးဇူးရှိတယ်ဆိုတော့သိကြပါလားဒါလုတ်ပြအောင်လုတ်ပါဆိုတာကိုသတိပေးလိုက်ပါတဲ့ဘယ်ဘယ်လိုသတိပေးပါလဲလုတ်ပြအောင်လုတ်ကြစမ်းပါဆိုတာညမလို့ချင်းကိုယ့်ကိုအင်္ဂရေကင်းတာလေလူတိုင်းကြိုက်ပါပဲကိုယ်နောက်ကနောက်ဒုက္ခတွေသိနေတာလေလူတိုင်းကြိုက်ပဲဆိုရင်ကိုလွယ်ပါဒါဖြင့်ဓမ္မတို့လာတိုင်းလာတိုင်းသူ့ဘာလို့ကြ ချုပ်ပေးကြစမ်းပါချုပ်ပေးကြစမ်းပါနော်ကဲဒါပြန်ဥက္ကမောင်တို့ဣဒ္ဓမေတ္တိယဗျာဘယ်ကဘယ်ဘုကြောင့်ဣဒ္ဓမေတ္တိယပေါ်လာပါလိမ့်မလဲဆိုတဲ့ဥစ္စာကိုတရားကစံ့မေးဘူးလားမေးတဲ့အခါကျတော့ဘယ်နဲ့ဖြေကြချစ်ချင်းမုန်းခြင်းကလာတာကွာဒကာဓမ္မတော့ဣဒ္ဓမေတ္တိယဆိုတဲ့ချစ်ချင်းမုန်းခြင်းကလာတာတဲ့ချစ်ချင်းဆိုတာလောဘမုန်းခြင်းဆိုတာဒေါသဆိုတာသိကြဘူးလားချစ်ချင်းက မုံရင်းကဩဒါဖြင့်အမြတ်ကြီးတို့ဣဒ္ဓမေသရိယဘယ်ကလာကြတော့အဲဒါဖြင့်ဒကာဓမ္မတို့ချစ်တဲ့ပုဂ္ဂိုလ်အတွက်ဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ချစ်တဲ့ပုဂ္ဂိုလ်အတွက်ဆိုလို့ရှိရင်ကိုချစ်တဲ့ပုဂ္ဂိုလ်ကိုသူများနဲ့စကားပြောတာကိုမကျေနပ်ဘူးကျေနပ်ကြလားဣဒ္ဓမဖြစ်ဘူးလား ဒါဖြင့်ဖြစ်တဲ့ပုဂ္ဂိုလ်ကြောင့်ဣဒ္ဓရိမေတ္တရိယတွေရောမလာဘူးလားအဲဖြစ်ခြင်းမုန်းတဲ့ပုဂ္ဂိုလ်နဲ့ဆက်ဆံရမှာလဲအမတန်မှဝန်မလေးဘူးလားဒါဖြင့်မုန်းတဲ့ပုဂ္ဂိုလ်ကြောင့်လေဒကာဓမ္မတို့သူ့မျက်နှာကြီးမကြည့်ကြပါဘူးဆိုတဲ့ဥစ္စာမလာဘူးလားအဲဒါကြောင့်ဖြစ်ခြင်းမုန်းခြင်းကြောင့်ဣဒ္ဓရောမေတ္တရိယရောမလာနိုင်ဘူးလားဒါတခုစီခွဲပြောနေလို့ရှိရင်တရားရသိဖွင့်တာပဲတို့တော့တော်တော့ပါပြီတဲ့ဒါမနေ့ကလည်းထိုက်တန်တော့ပြောပြီးပြီ ဒါဖြင့်ရှင်းရှင်းမုံရင်းရှင်းရှင်းကလောဘမုံရင်းကဒေါသကိုလည်းတရားဓမ္မတွေဖြစ်ဖြစ်ရှုလိုက်မယ်သူတို့ကနှိမ့်ဆက်ရှုမယ်ဆိုလို့ရှိရင်ဖြင့်ဘုန်းကြီးတရားဓမ္မတွေဒီလောဘလည်းလာလောဘရှုဒေါသလာတော့ဖြစ်ဖြစ်ရှုလိုက်တဲ့အခါကျတော့ရှင်းရှင်းမုံရင်းကနှိမ့်စာသဘောကျရှုတာကမက်ကဖြစ်သွားတဲ့ခါကျတော့ချက်ချင်းမုံရင်ပြိဿသမုပ္ပါမပြတ်ဘူးလားပြတ်လား ဖြည့်ခြင်းကြောင့်တဏှာဥပါဒံကံဇာတိဆိုတာမရဏပြတ်မပြတ်ဥပါဒနာရှိလိုက်ရင်မုံရင်ကြောင့်ဒေါသဒေါသပရိဒီဝဥပါယသအဝိဇ္ဇာသင်္ခါရတွေကောဒါဘာဖြစ်လို့ပြတ်သွားပါလဲရှင်းရှင်းမုံရင်ကိုဥပါဒနာရှိလို့တရားဓမ္မတို့ဘာရှိလို့ပါဒါပေမဲ့ရှင်းတဲ့စိတ်လာလို့ဥပါဒနာရှိပါသဘောကျလားမုံတဲ့စိတ်လာတော့ကိုယ်ကံရှင်းတဲ့စိတ်လာတာကိုမသိဘူးလား အဲ့ဒါဘာလို့လဲဝိပဿနာရှိပြီပါဖြစ်ဖြစ်အိဋ္ဌရှိပြီပါကိုယ်ကံကမုန်းတဲ့စိတ်လေးလွန်သွားတဲ့ပေါ်လာတဲ့ပေါ်လာလို့ချင်းဘာလို့ကြအဲရှိတဲ့စိတ်ကိုဖြစ်ဖြစ်ရှိရင်ပြိစ္ဆာသမုပ္ပါအလေကပြတ်တယ်လို့မောင်ကိုမှတ်လိုက်တာရှိတဲ့စိတ်ကိုဝိပဿနာရှိရင်မုန်းတဲ့စိတ်ကိုဝိပဿနာရှိရင်ပြိစ္ဆာသမုပ္ပါဆုံးတာပြတ် အဆုံးကပြတ်တယ်ဆိုတော့ပြန်ပြီးပြိဿတို့ကအဝိုင်းဖြစ်နိုင်သေးရဲ့လားအဲ့ဒါတွေပြီးပြီးကြောကြပြီးပြီးခါလာခါလာမှာပြိဿသမုပ္ပါပြတ်တာဒီနိဗ္ဗာန်ရောက်တာလို့မှတ်လိုက်ပြိဿသမုပ္ပါပြတ်တာဒီအဲပြိဿသမုပ္ပါပြတ်တာဒီနိဗ္ဗာန်ရောက်တယ်ဆိုတာဘုရားရင်းပြောနေတာပဲတဲ့ငါချုပ်တာသိလို့နိဗ္ဗာန်ရောက်ပါတယ်ကွာချုပ်လို့နိဗ္ဗာန်ရောက်ပါတယ်ဆိုတာလည်းပြောတာပဲနော်ကဲဒါဖြင့်ဓမ္မတို့ ဝိပဿနာရဲ့ရှုတတ်ပါပြီတဲ့လူရင်းတော့မကြသေးဘူးကိုကသင်လုံးပဲရှိပါသေးတယ်နော်။ခိုင်းလာတော့မှဖြစ်ဖြစ်မုံငင်းကြောင့်ဘာဖြစ်တော့ဣဒ္ဓမစ္စရိယရှိခဲ့တော့ဘာဖြစ်တတ်တယ်။အန္တရာယ်ကြီးများတော့ပါတယ်။ရှင်းမလား။ဒါပြန်ဒကာဓမ္မတို့ဘောကြောင့်လို့ဆက်ပြီးဒီကလာဖြစ်ဖြစ်မုံငင်းပဲကလာတော့အေးသန္တာကလာတယ်။ ဘုရားဓမ္မတွေချစ်ချင်းမုန်းချင်းဘကလာပါအဲ့ဒါတရားကမဲလို့ဘုရားကဖြေတာအခုတရားဓမ္မတွေကအခုဆရာဘုန်းကြီးလမ်းညွှန်ထားလို့ဩချစ်ချင်းမုန်းချင်းဆိုတာဒီသန္တာကလာတာကိုသဘောကျကြသန္တာမနေ့ကဘယ်လိုမျိုးဟောခဲ့ပါလဲသန္တာတွေကလို့ဆိုရင်ဓမ္မတို့ကြာပြီးတဲ့သန္တာတစ်မျိုးဒီတိကျနေတဲ့ဥစ္စာလဲသန္တာလောဘပဲနော် ကြံရရပြန်တော့ဝန်တာတဲ့လောဘမရှိဘူးအဲ့ဒီပရိသနာသန္တာပရိလာဘသန္တာဆိုရင်ရတဲ့သန္တာတော့ဘယ်နှမျိုးရှိသွားရပြီးဒီကရာဒီပစ္စည်းလေးကိုသုံးဆောင်တဲ့သန္တာတော့သုံးဆောင်တဲ့သန္တာလည်းရှိတယ်တဲ့ဒကာဓမ္မရေးမိပြီလားဒါလည်းလောဘနဲ့ပဲနော်ဒါဒကာဓမ္မတွေမှာမြဲရှိနေတဲ့တရားတွေပါသုံးဆောင်တဲ့သန္တာပြီးဒီကရာဒကာဓမ္မတို့ပါလာပြန်တယ် သိသိတဲ့ဆန္ဒလာပြန်တယ်သုံးဆောင်ပြီးကြတာပုံလိုက်ကြတော့မသိသိကြဘူးသိသိတဲ့ဆန္ဒလည်းလောဘပဲဆိုရင်လောဘအဲ့ဒါဆန္ဒဆိုမဲ့လောဘရင်ဖတ်လိုက်စမ်းပါရှင်းကြသိသိပြီးကြတာဝေဖန်တဲ့ခန္ဓာကမလာဘူးလား။ကွာတော့မလည်းများနေတယ်ကွာအန္တရာယ်ကင်းပေးချင်အောင်အင်းကြီးချင်းတွေပေးကြအောင်လို့ကွာဘုနာတွေကတဲဆိုခိုးတယ်ကွာသူ့လည်းထိုက်ပြန်တော့ကေသွားပေးလိုက်ပါကွာ။ဆိုတော့တရားဓမ္မတွေကလောဘနဲ့ပေးနေတာ ရှင်းပြီကြဒါဖြင့်ဒီသံဃာ၅မျိုးကြောင့်ဘာလာတော်ရှင်းရှင်းမမြင်လားရှင်းရှင်းမမြင်ရှိတော့ဘာလာတော်ဣဒ္ဓမေရိယရှိတော့ဘာရီလာတတ်ယောဂဝံငယ်တွေမလာဘူးလားသဘောပါကြကောင်းပြီဒါဖြင့်ဒကာရမတို့ဒီနေရာမှာလဲသံဃာ၅မျိုးကိုလဲဆရာဘုန်းကြီးကဟောဘုရားကလည်းဟော ဆန္ဒကြောင့်လာရကွဖြစ်ခြင်းမုံရင်ဆိုတော့သိနေတော့ဆန္ဒ၅မျိုးကိုလည်းဖြစ်ဖြစ်ရှုပြကြပါဘာလို့ပြရမနစ်စီနေတော့ဆန္ဒ၅မျိုးဘာလို့ကြရမလဲဖြစ်တွေ့ရှုပြရမယ်ဆိုတော့ဒကာဓမ္မတို့မရှုရင်ဒီလောကဒီဖြစ်ခြင်းမုံရင်ကိုသူကျေစုပြုမယ်ပြုပြီလား ရှင်ရှင်ဘုန်းကြီးကျေးဇူးပြုလိုက်တဲ့ကျင်ဣဒ္ဓမေစရိယမလာဘူးလားဣဒ္ဓမေစရိယကလာမယ်ဆိုရင်ဒကာဓမ္မတွေဒီဘက်ကယောဂဥပအန္တရာယ်တွေပဲနဲ့တော့ကောင်းပြီဒါအကြောင်းကျိုးဆက်ကြပါဗလားဆက်ပြီနော်ဒါဘုရားကဖြေတာကြားကမေးတာလို့ဒကာဓမ္မတွေသဘောကျကြဒကာမေးပြန်တရားကသူသောတာပန်ဒီကိုမေးနေတာနော် ဓမ္မတို့ဘယ်ကျိုးခံမေးတာပါအဲ့ဒါကတရားတော်သောတာပန်တည်နိုင်တဲ့တရားမဟုတ်ပါဘူးတရားဓမ္မတွေလည်းနောက်ဆုံးမိကြတာဒီတိုင်းပဲကိုယ်လည်းလှုပ်လို့ချင်းတည်နိုင်တာကြီးပဲလို့မှတ်ကြပါကောင်းပြီဒီသံဃာတွေဘယ်ကလာကြုံလို့ဒီခါဆက်ပြီးတရားမေးပြန်တဲ့အခါကျတော့ဝိတ္တကလာတယ်တရားဓမ္မတို့ဘယ်ကလာကြလဲဝိတ္တကဩ အကြံသမားအစီသမားမှဒါတွေလာတာတဲ့ဒကာဓမ္မတို့ပဲလားဝိတက်ကလာတယ်ဆိုတာသဘောကျဝိတက်ဆိုတာကြံသမားအစီသမားပေါ့ဗျာသဘောကျကြဒါဖြင့်ဝိတက်ကြောင့်ဘာဖြစ်တော့ခန္ဓာကြောင့်ဖြစ်ခြင်းပေါင်းခြင်းကြောင့်ဒိဋ္ဌမေစရိယကြောင့်ဥပ္ပအန္တရာယ်တွေဖြစ်လာတယ်အပ္ပတံဘုဒ္ဓမာရမကိုယ်အမှန်ဘုံတော်လည်းဓမ္မတွေ ရင်ဒါတွေကဝိပဿနာလုပ်ဖို့တကယ်လို့ရမယ်လို့ရအောင်မို့သူခက်ချင်းချင်းပဲပြောလိုက်ပါတယ်ဒီဝိတ္တဘယ်တော့လာတော့လို့တခါဥက္ကမမိုးရတယ်နော်ဒကာဓမ္မတွေဒီဝိတ္တဘယ်တော့လာတော့လို့ကြားမေးတဲ့ခါကြလို့ရှင်းဖြင့်တဲ့ဝိတ္တကွာတခြားလာတာမဟုတ်ပါဘူးပပင်စတရားကလာတာသနာမာနဒိဋ္ဌိကလာတာဒကာဓမ္မတွေဘယ်ကလာတော့သနာမာနဒိဋ္ဌိဆိုတဲ့ပပင်စတရားကလာတာတဲ့ ရှင်းကြလား။ဘာပင်စာတရားလည်းဘုန်းကြီးကဟောနေကြဖြစ်နေဒကာဓမ္မတွေနာပိသားတွေဖြစ်နေလို့အလွန်သိနေပါပြီ။ကဲဒါရင်ကျိုးကြောင်းလေးပြန်တစ်ခေါက်ဆက်လိုက်ပါဦး။ဘာပင်စာကြောင့်ဘာဖြစ်သလဲ။ဝိတက်ဖြစ်တယ်။ဝိတက်ကြောင့်ဘာဖြစ်သလဲ။သန္တာကြောင့်ဘာဖြစ်သလဲ။ဖြစ်ခြင်းမုန်းခြင်းကြောင့်အိက္ခမိတ်ဆွေရကြောင့်သူ့အန္တရာယ်ဖြစ်ရတယ်ဆိုတော့လက်တယ်ဒီမှာလာတွေ့တဏမာနဒိဋ္ဌိလာတွေ့ ဒကာဓမ္မတို့ဘာလာတွေ့ပါလဲသနာဝါနာဒိဋ္ဌိဆိုတဲ့ဗဗျံစလာတွေ့ဒီဒီမှာတရားကဥက္ကမောင်ကြီးအကွက်အကွက်ကြမေးပြီဒါရင်ဗျာတဲ့တပည့်တော်တပည့်တော်အမှန်တန်ရှင်းပါပြီတဲ့ဒီလိုမေးရရတဲ့ရှင်ဗျာအကျိုးကြောင့်တွေဆက်ဆက်ဆက်ဆက်ပြီးဒီကာလဖြေသွားတဲ့အတွက်တပည့်တော်မှာပြင်အမှန်တန်ရှင်းရပါပြီဒီတဏှာမာနဒိဋ္ဌိဆိုတော့ဗဗျံစတရားဗဗျံစတရားချုပ်ပြီး ချုပ်တဲ့အကျင့်များမရှိဘူးလားကောက်နေတာဒါလည်းငယ်ရမှာဘာပြန်သွားတရားချုပ်တဲ့အကျင့်မရှိဘူးလားတရားဓမ္မတို့ဘယ်လိုမေးတယ်ဆိုတာသတိထားရအောင်ဘာပြန်သွားတရားချုပ်တဲ့အကျင့်များမရှိဘူးလားသဘောပါလားပါတော့ဘာပြန်စားတရားချုပ်တဲ့အကျင့်မရှိဘူးလားလို့မေးလိုက်ပါတယ်ဓမ္မတို့သဘောပါကြဒါဖြင့် ဘာပြန်စတရားထုတ်လို့ရှင်ဒီဘက်ကတွေလာရမြင်သေးရဲ့တေနေ3 4 5ကြောင်လာရရှိသေးရဲ့ဒါပြန်ဘုရားခင်ကိုရမေကြီးသေချာဟောပြီဥပမောင်းတော့မောင်ကိုတော့နော်ဘာပြန်စတရားချုပ်ရှင်လို့ရှင်ဝေဒနာရှုกว่าရေးမိကြလားဘာပြန်စတရားချုပ်ရှင်ဘာပြန်စတရားချုပ်ရှင်ဝေဒနာ ဒါဖြင့်ဒကာဓမ္မတို့ဝေဒနာရှိမှပဋ္ဌာန်ချချုပ်တယ်သဘောပါကြဝေဒနာရှိမှကျေနပ်ပလားအဲ့တော့ဝေဒနာကိုသိသိချာချာရှုပုံနင်းနေတယ်ကွာမောင်ကိုသင်ချိန်မရောက်သေးဘူးလားရောက်ပါပါဒီဟာကြီးကြောက်ကြလို့သေးလားလို့ပါပါဒီနေ3 4 5 6ဘာမှမကြောက်ပါဘူးဝေဒနာမရှိလို့ဖြစ်တာလေသဘောပါကြဘာမရှိလို့ဖြစ်တယ် ဒါပြန်ဝေဒနာရှုရရလို့ရှိရင်လေဒကာဓမ္မတို့ပြည့်လက်ကြောက်ရရှိသေးရလားနှစ်ကောသုံးကောလေးကောငါးကော၆ကောဘာမှကြောက်ကြမရှိတော့ဘူးဒါဖြင့်ဝေဒနာနုပဒနာကမ္မထာကိုဒကာဓမ္မတွေပေးမှသာလျှင်သောတာပန်တည်နိုင်တော့မယ်ဆိုတဲ့ဥစ္စာတရားလဲအဲ့ဒါနဲ့တည်တယ်ဆိုတာရှင်းပြနော်သဘောပါကြနာရီရစိတ်တယ်။နဲ့ဖြင့်ကြမှာဝေဒနာစရူပကသင်ရကြိုးစားကြ